ဒီကနေ့လေးခုမြောက်နေရနာနဲ့အာဝရဏနှစ်ခုတွဲပြီးတော့စာရိလက်ပြနှစ်ခုပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်လေးခုမြောက်နေရနာကတော့အဝိခေပပါပဲအာဝရဏကတော့ဥဒ္ဒကြပါပဲ အဲ့ဒီနှစ်မျိုးတည်းကအောက်ခိပဆိုတာကြက်လွတ်မှုရဲ့ဆန့်ကျင်ဘက်ကြက်လွတ်မှုရဲ့ဆန့်ကျင်ဘက်ဆိုတော့မပြတ်လွင့်ခြင်းပါပဲမပြတ်လွင့်မှုမပြတ်လွင့်ခြင်းသူဆိုလို့ရှိရင်တော့အလေရောအဖြောက်အဓိပ္ပာယ်ယူလိုက်လို့ရှိရင်တော့စုစိတ်တည်ကြည်ခြင်း စုစည်းမိခြင်းပေါ့ဒီပေါင်းစည်းမိခြင်းဒီအိဗေထွက်ပါတယ်ဘုဒ္ဓကြဆိုတာကတော့ကြက်လွင်ခြင်းပါပဲကြက်လွင်တယ်ဆိုတာတစ်ခုနဲ့တစ်ခုပဲကွဲပြီးတော့ပြန်ကျဲဲဆိုတဲ့အဓိပ္ပာယ်ရပါတယ်အထင်းချုပ်ဘာမှမရှိပဲနဲ့ပြန်ကျဲပြီးတော့သွားကျင်ရသွားရောက်ကျင်ရရောက်အဲဒီလိုအဓိပ္ပာယ်ရောက်ပါတယ်တော့အဲဒါဥဒိစ္စခေါ်ပါတယ် ဥက္ခေပအရိယနာနေရနာမပြတ်လွင်ခြင်းစိတ်စုစည်းမိခြင်းအာယုန်ခုထဲမှာဆွဲဆွဲမြဲမြဲအဲတည်တတ်နေခြင်းဟာဖြူစင်မြတ်သောပုဂ္ဂိုလ်များရဲ့ကိုယ်ဆင်းရဲမှထွံ့မြောက်ကြောင်းပါပဲအကြောင်းကတော့အဲဒီအဝိက္ခေပခေါ်တဲ့ သမာဓိတရားနဲ့အရိယာပုဂ္ဂိုလ်များဟာကိုယ်ဆင်းရဲမှထွမြောက်ကြပါတယ်ဘုဒ္ဓဉာဏ်နိယနာဝရဏစိတ်တက်လွင်ခြင်းကတော့အဲ့ဒီနိယနာတရားကိုသူကတော့ရှိတတ်တာပိတ်တတ်ဆိုတတ်တဲ့တရားပါပဲအဝရဏမြည်ခြင်းရဲ့အကြောင်းကတော့ အဲ့ဒီကြက်လွေကိုဥဒိစ္စတရားကိုယ်တိုင်ကတားစီပိတ်ဆို့ထားတာမို့လို့ဒီစီမြင့်မြတ်တဲ့အရိယာပုဂ္ဂိုလ်များရဲ့မပြတ်လွင်ခြင်းခေါ်တဲ့နိဗ္ဗာန်တရားကိုမတိနာမလဲပါဘူးဒါကြောင့်ဥဒိစ္စဟာနိဗ္ဗာန်ဝရဏညီပါတယ်လို့ကျမ်းဂန်များမှာဒီလိုပဲမိတ်ဆိုထားပါတယ် အောက်ကိဗအရာကတော့စမာဓိပါပဲစမာဓိဆိုတာကတော့ယာจิตတသဣကကတအယံစမာဓိဆိုတာအာယုထုထဲမှာတခုသေးသောအာယုရှိခြင်းဆိုတော့အာယုထုထဲမှာစိတ်ဆူးဆိုက်ပြီးတော့ကြာနေတဲ့သဘောပါပဲအဲဒါစမာဓိခေါ်တာပါပဲ အဲ့ဒီသမာဓိပဲဒီနေရာဌာနမှာအဝိခေပါလို့ဆိုထားပါတယ်သမာဓိရဲ့သဘာဝလက္ခဏာလည်းပဲအဝိခေပဆိုတဲ့အနေနဲ့ဖော်ပြထားပါတယ်။အဝိခေပလက္ခဏောသမာဓိဆိုတာပါ။သမာဓိဟာမပြတ်လွင်ခြင်း။သဘာဝရှိပါတယ်။မိမိကိုယ်တိုင်ကလည်းပဲဟိုဒီဒီမပြတ်ရောက်ရမခတ်ဘူး သူနဲ့ရှင်ပဲတွဲပဲတရားတွေလည်းပဲစုစုစည်းစည်းဖြစ်အောင်လည်းသူကပြစ်လို့ပေးတတ်တယ်ဒါတော့သံပြုတ်တဏ္ဍသံပိတနာရဆောလို့ဆိုထားပါတယ်သူနဲ့ရှင်ပဲတွဲပဲနံတရားတွေကိုလည်းပဲပုံစည်းခြင်းကိစ္စရှိတယ်တဲ့စုစည်းခြင်းကိစ္စရှိတယ် ကျုံမှုများရေနဲ့ထိလိုက်လို့ရှိရင်မှုလေးတွေဟာရေရဲ့အစွမ်းကြောင့်ပေါ့လေတစ်ခုနဲ့တစ်ခုပူးကတ်သွားတယ်လို့ပေါ့လေတမာရီကလည်းပဲသူနဲ့တွဲပဲတရားတွေပြန်ကျဲမသွားရအောင်လို့ပေါင်းပြီးတယ်စုပြီးတယ်စီးပြီးတယ်ပေါ့လေစုစုစီစီစီုံပြီးတယ်သူရဲ့စီုံချက်အရာသူကိုယ်တိုင်ရောသူနဲ့ရှင်ဘက်တရားတွေရော စူးစိုက်ရအာယုံပေါ်မှာပေါ့လေနိကငြိမ်ပြီးတော့ကြတော့စုရဆိုတဲ့အတိုင်းပေါ့လေစိတ်ဟာကိုထားရမှာဆိုတဲ့စုရတဲ့အချင်းအရာလေးပေါ်သွားတာပါပဲဒီမှာအဲ့ဒါကိုဥပသမပိจุပဋ္ဌာနာပဋ္ဌာနာလို့ဒီကျမ်းဂန်များမှာဆိုထားပါတယ်အဲ့ဒီလိုသဘာဝအထေကိုနဲ့သူရဲ့လှုပ်ဆောင်ခြင်းနဲ့သူရဲ့အချင်းအရာလေးတွေနဲ့ ပြည့်စုံတဲ့တရားကိုဒီနေရာဌာနမှာအဝိကေဘာလို့လဲဆိုရပါလဲသမာဓိလို့လဲဆိုရပါလဲတခုကြီးသောအာယုရှိခြင်းဒီကိကတ္တာလို့လဲဆိုရပါတယ်ကွာအဲ့ဒီသမာဓိကလည်းပဲပပန္ဒသမာဓိနဲ့ကဏိကသမာဓိလို့တစ်မျိုးအဲနှစ်မျိုးခွဲပါတယ် ပပနာသမာဓိဆိုတာကတော့စုစိတ်တည်ငြိမ်မှုအာယုတစ်ခုထဲမှာစုစိတ်တည်ငြိမ်မှုရည်စည်းကြောင်းလို့တသွားတယ်တသားတယ်ဖြစ်နေတာဥပါပြေပထဝီကတိုင်းရှိတဲ့ပုဂ္ဂိုလ်ဟာပထဝီပထဝီဆိုတာပေါ့လေအာယုကတော့တစ်ခုတည်းပဲဒါပဲအဲ့ဒီအာယုတစ်ခုတည်းပေါ်မှာစုစိတ်တည်ကြည်မှုအစဉ်အတန်းကြီးချက်ပြီးတော့သွားနေတာပေါ့လေ အာယုပြောင်းခြင်းမရှိဘူးသူကတော့အဲ့ဒါပပ္ပန္နသမာဓိခေါ်ပါတယ်ဒါကလောကီသမထကြံအာထုတဲ့သမထကြံအာထုတဲ့ပုဂ္ဂိုလ်တွေမှာတော့အဲ့ဒီပပ္ပန္နသမာဓိထူထောင်ရပါတယ်အခုကဝိပဿနာအရာဖြစ်တော့ကဏိကသမာဓိပဲပြောရပါတယ်ခေါ်ပါကဏိကသမာဓိဆိုတာကတကယ်သင်ရှားရှိတဲ့ရှုခွင့်ယုံလာအာယုလောလောဆယ် ပေါ်စေမှာပေါ့လက္ခဏာလေးမြတ်စုကလေးစိုက်ကလေးကြကြသွားတဲ့သမာဓိဒါခဏိကသမာဓိခေါ်ပါတယ်ဒီနေရာဌာနမှာလည်းအဲဒီခဏိကသမာဓိကိုပြောပါတယ်ရှုခွင့်ယုံနာအာယုန်တွေမှာစုစိုက်တည်ကြည်တဲ့ခဏိကသမာဓိအဝိခေပါပဲအဲလိုမှတ်ဖို့ပါပဲလက်တွေ့သဘောနဲ့ဆိုလို့ရှိရင်တော့အခုထိုင်ပြီးတော့ ရှုမှတ်တဲ့ယောဂီများဝမ်းဘက်ကိုစိတ်စိတ်ထားတော့ဖောင်းတဲ့လာကြိုက်အဲဒီဖောင်းမှုသဘောပေါ်မှာစိတ်ကလေးစုစိုက်ကြအစာကတောက်လျှောက်ဆုံးတဲ့ဒီပါဤတော့မှာစိုက်ပြီးကြသွားတာပင်နဲ့ခိုက်တာမှလည်းပဲအဲဒီလေစိတ်ကလေးတစ်ခဏစိုက်ကြသွားတာအဲဒီစိုက်ကြသွားတဲ့ခိုက်တာမှာ ပြန့်လွင့်မှုဆိုတာမရှိပါဘူးအဲ့ဒီပြန့်လွင့်မှုရဲ့ဆန့်ကျင်ဘက်တရားမပြန့်လွင့်နေတာပေါ့လေအဲ့ဒီမပြန့်လွင့်တဲ့ဟောဟာမအဝိကိကအဝိကိကခေါ်ပါတယ်ဒီမှာရှားရှားကိုယ်တွေကပေါ်ရအာယုန်တွေပါလည်းပဲအဲ့ဒီလိုပေါ့ဒီစုဆိုင်ပြီးတော့တခဏတခဏကြာကြာတော့တာစဉ္ညာချောင်းလို့ရှိရင်လည်းပဲခြေထောက်စိတ်ကပ်ပြီးတော့ကြွားတိုင်းလှမ်းတိုင်းခြားတိုင်းရှုခွင်းအာယုန်ပေါ်မှာ စုကလေးစိုက်ကလေးပေါ့လေကပ်ပြီးတော့တည်ငြိမ်ပြီးတော့တစ်ခဏတစ်ခဏကြာကြာတော့တယ်နော်အောက်ကြီးပါပဲအဲ့ဒီခိုက်တံမှာတော့စိတ်ပြက်လွင်ခြင်းမရှိဘူးစိတ်ပြက်လွင်ခြင်းရဲ့ဆန့်ကျင်ဘက်မပြက်လွင်တဲ့အောက်ကြီးပါလေဖြစ်နေပါတယ်နော်အဲ့ဒီလိုရှုခွင့်အာယုံမှာမပြတ်မလွင်မဲနဲ့တစ်ခဏတစ်ခဏ တည်ငြိမ်မှုရသွားဖို့ဆိုတာကသူ့ကြီးတက်တယ်မဖြစ်ပါဘူးသူ့ရဲ့အခြေခံအကြောင်းနဲ့အချမ်းရအကူအညီအကြောင်းတွေပြည့်စုံပါတယ်သူ့ရဲ့အခြေခံအကြောင်းကတော့သတိပဋ္ဌာန်၄ပါးပါပဲသတိပဋ္ဌာန်တရားပါကိုယ်မူရာဒီပေါ်တိုင်းမပြတ်ဆွေးမြဲစွာရှိမှတ်တဲ့ကာနိဝသနာစီပဋ္ဌာန်ပဋ္ဌာနာ ကာသဝေဒနာတွေဖြစ်တဲ့မပြတ်မလားဆွေးမြဲစွာရှိမှတ်တဲ့ဝေဒနာနိဗ္ဗာန်သတိပဋ္ဌာနာစေကုစဉ်းစားကြံစည်မှုတွေဖြစ်တဲ့မပြတ်မလားဆွေးမြဲစွာရှိမှတ်တဲ့စိတ်တဏိဗ္ဗာန်သတိပဋ္ဌာနာနဲ့မြင်မှုကြားမှုအစရှိတဲ့အထွေထွေအမူအရာတွေသဘောတွေမလွတ်တမ်းဆွေးမြဲစွာရှိမှတ်တဲ့ဓမ္မနုပ္ပသနာသတိပဋ္ဌာနာအဲဒီသတိပဋ္ဌာနာ၄ပါးဟာသူ့ရဲ့ အခြေခံအကြောင်းပါပဲ။ဒါလို့ကျမ်းဂန်များပါသမာဓိရဲ့အခြေခံအကြောင်းတွေကပါပါလေလို့မေကုန်းကိုသမာဓိရဲ့အခြေခံအကြောင်းတွေကတော့သီပဋ္ဌာန်တရား၄ပါးပါပဲလို့ဒီလိုပြောတာလေ။စကားရှင်းပြလို့ရှင်းနေတာပါ။အာယုမှာစုစိတ်တည်ကြည်မှုဆိုတာကစွဲမြဲစွာရှုမှတ်တဲ့တတိမဖြစ်ဖဲနဲ့ဘယ်တော့မှသမာဓိမဖြစ်ဘူးလို့ဒီလိုဆိုလိုတယ်။ ဆွဲဆွဲမြဲမြဲရှုမှတ်မှသာစိတ်စုစည်းမှုတမားကြီးဖြစ်နိုင်တယ်လို့ဒါဆိုလိုပါတယ်ဆွဲမြဲစွာရှုမှတ်မှုဆိုတာကတာမန်ဆွဲမြဲစွာရှုမှတ်မှုမျိုးမဟုတ်ပါဘူးထူးထူးကဲကဲဆွဲမြဲရပါပါထူးထူးကဲကဲဆွဲမြဲတယ်ဆိုတာကရှုခွင့်အာယုံနဲ့အနိကရှုမှတ်ရတဲ့သဘောဖြစ်ပါတယ် အဲရှုခွင့်အာရုံနဲ့နိကတ်တယ်ဆိုတာလည်းပဲအနည်းလောက်သာကပ်ပြီးတော့အထဲတဲ့ဝင်သွားသလိုမဖြစ်ဘူးဆိုလို့ရှိရင်ရှုခွင့်အာရုံရဲ့မျက်နှာပြင်မှာပဲချော်ထွက်သွားတယ်ဆိုလို့ရှိရင်လည်းသဘာဝမကျဘူးရှုခွင့်အာရုံနဲ့ခါတယ်ဝင်သွားသလားထင်ရလောက်အောင်ပေါ့လေနစ်မြုပ်သွားရမယ်ရှုမတဲ့စိတ်ရေတဲ့ကြောက်ခဲလေးပြစ်ချလိုက်တဲ့အခါကျတော့စုပ်ခလည်းမြုပ်သွားတယ်လို့ပေါ့ ခေါ်လေးပြစ်ချလိုက်ရှိပွက်ချက်ချက်ရှိအဲ့ဒီလိုဖြစ်စီရအောင်အခုဖောင်းနေပိနေဖောင်းနေပိနေအင်းကြွတယ်လှမ်းတယ်ချတယ်ဆိုတာတာမင်ညဒီလိုသတိထားရုံနဲ့မရပါဘူးဖောက်ရည်လည်းပြစ်ချသလိုခက်ချက်ချက်ကြီးဖြစ်နေပါပါကြောက်ခဲရည်လည်းပြစ်ချသလိုစုပ်ကြဲမြုပ်ဝင်သွားသလိုအဲ့ဒီလိုဖြစ်ရမှာနော်ဒါတော့သတိပဋ္ဌာနာမှာပဋ္ဌာနာကအနိကတည်သောတည်သောအမှတ်ရမှု အနိကတီးနေတယ်ဆိုရင်အရာဝတ္ထုတဏှာမှာတီးနေတယ်ဆိုရင်အများအားရှိတယ်အများအားဖြစ်နေတယ်ဆိုတဲ့မပြတ်ဖြစ်နေတယ်ဆိုတဲ့အတိတ်ပဲအလိုလိုရသွားပါတယ်ဒီစည်းကြောင်းကြီးပဲအဆက်မပြတ်ပဲပြောရမယ်အနိကတီးနေရတယ်အနိကတီးတာလည်းပဲကတ်ယုံလေးတွေမဟုတ်ဘူးအဲတဲ့ဝင်သွားသလားထင်ရလောက်ပြရမယ်အဲဒါအောက်ကန်တိတ်တော့ပေါ်တတိပြထားပါတယ်တော့အာယုံနဲ့ဝင်သွားတက်ရောက်သွားဘူးလေဆက်မပြတ်ဖြစ်ရမယ်လို့ဆိုပါတယ် အုံနဲ့ဝင်သွားတယ်ဆိုတော့နှုံးကလည်းအမျိုးမျိုးရှိပါတယ်အနှင်းနှုံးအလတ်တန်စားအမျိုးနှုံးနဲ့အမြန်ဆုံးနှုံးဆိုတာပေါ့လေအမြန်ဆုံးနှုံးဖြစ်ရမယ်အဲ့ဒါကိုပက္ခန္တိတို့ကပေါ်တတိဆိုထားပါတယ်ပက္ခန္တိဆိုတာဆိုတာပြေးတယ်ခေါ်တယ်ပြေးတယ်ဆိုတာအချိန်အဟုန်နဲ့သွားတာပါပဲအချိန်အဟုန်နဲ့သွားတယ်ဆိုတာကဖြက်ကလေးအာယုံပေါ်တာနဲ့ဒီကဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတာ စဉ်းစားနေလို့ရှိရင်တော့အချိန်ဟုံးမရှိဘူးအချိန်ဟုံးပြတ်သွားပြီ။ဘာမှစဉ်းစားဖို့အချိန်မရဘူး။တစ်ချိန်တို့တစ်ပုံတို့အဲ့ဒီရှုခွင့်အာယုံစီရှိမှတစ်စီရောက်သွားမယ်။ပက္ခဏီတော့ပေါ်တည်းဆိုတာဒါပြောတာပဲဒီမှာတစ်ချိန်တို့တစ်ပုံတို့သွားရမယ်။အာယုံအရမီဖမ်းရမယ်။စွတ်တစ်ခါတဲ့တိုးဝင်ပြီးတော့လေအဲ့ဒါကိုမိမိရဲ့ဆုပ်ကံမိရမယ်။အဲ့ဒါမျိုးဖြစ်ရမယ် အဲ့ဒါမျိုးကစတိပဋ္ဌာန်ပြီးသားတာပါဒါအရင်ဆိုလို့သွားရတဲ့သဘောဆိုတော့ပြိုင်ပြဆိုလို့ရှိရင်မိမိရရထိထိမိမရှိဘူးအကုန်လုံးပြက်ပြက်နှံ့နှံ့လည်းဖြစ်ရမယ်အကုန်လုံးချုံပြီးငုံပြီးရမယ်ချုံပြီးငုံပြီးအောင်လည်းပါရမယ်ဟိုဖောင်းလာလေးမှလည်းလို့ရှိရင်စားကတောက်လျှောက်ဆုံးသွားတဲ့ဒီအကုန်လုံးရှိမှတဲ့စိတ်ကချုံပြီးရမယ်ဖုံးပြီးရမယ် ဒီနာလေးဖတ်လိုက်လို့ရှိရင်အစားကတောက်ချောက်ဆုံးနေပြီအကုန်လုံးချုံမိငုံမိရမယ်ဖုံးမိရမယ်ရှားရှားပေါ်ရအောင်နေတဲ့အကုန်လုံးပဲအစားကတောက်ချောက်ဆုံးနေပြီအကုန်လုံးချုံမိငုံမိရမယ်အဲ့ဒါကိုပဋိစိတ်တဘာပေါ်တတိခေါ်ပါတယ်အဲ့ဒါလို့အာယုအနိကဆွဲမြဲစွာရှုမှတ်တာအာယုနဲ့ဝင်သွားသလိုဆွဲမြဲတီးနေတဲ့မပြတ်ဖြစ်နေတဲ့တတိမျိုးအာယုပေါ်လာတဲ့အချိန်အဟုန်နဲ့တခါနဲ့သွားတဲ့အမတတိမျိုး အာယုံကိုဖုံးပြီးငုံပြီးအောင်ဆွဲမြဲစွာရှိမှတ်တဲ့မှတ်တတိမျိုးအဲ့ဒါမျိုးကတတိပဋ္ဌာနာခေါ်ပါတယ်အဲ့ဒါမှဆွဲမြဲတဲ့တတိခေါ်ပါတယ်ထူးထူးကဲကဲတတိခေါ်ပါတယ်တမာတတိမဟုတ်ဘူးအဲ့လိုတတိပဋ္ဌာန်တရားဟာတမာတိရဲ့အခြေခံအကြောင်းပဲဆွဲမြဲစွာရှုမိရင်ရှုမိရအောင်မှစိတ်ကလေးစုတဲ့စိတ်ကလေးကတ်ကြတော့တာပါပဲအဲ့ဒါခဏိကသမာဓိပဲအဲ့ဒါလို့အာယုန်နဲ့အနိကတ် အယုံနဲ့ဝင်သွားသလိုတချိန်တို့တခုံတို့ဘုံလုံးချုံပြီးကုန်ပြီးအောင်ရှုမှတ်နိုင်တဲ့တတိမျိုးပေါ့အမျိုးစားကောင်းမှုအရည်သွေးကောင်းမှုဆိုတာသူ့ရဲ့အချမ်းရအထောက်ကူလိုပါတယ်အဲ့ဒါကတော့ဝိရိယပါပဲဝိရိယဆိုတာကဆွေးမြေ့စွာမှတ်နိုင်ရေးအတွက် ရှုခွင်းအာယုံစီရှိမှတ်တဲ့စိတ်ရောက်သွားအောင်ပေါ့ဒီတွန်းအားပါပဲအဲ့ဒီတွန်းအားကြီးအမြဲတစေရှိနေဘူးပဲအဲ့ဒီတွန်းအားကြီးပြည့်တဲ့ခါမျိုးမှာကိုယ်နဲ့တမငဲမကွက်ရဘူးသမဗရာလုံလဝရိယအင်္ဂါ၄ရနဲ့ပြည့်စုံတဲ့ဝိရိယမျိုးဖြစ်ရမယ်လို့ဆိုတယ်အကျော်ပဲကြိုင်ကြမစီ အယိုးပဲကြံကြံပါစေအရေးပဲကြံကြံပါစေအသာအသွေးတွေပဲခန့်ချောက်ရင်ခန့်ချောက်ပါစေဒီလိုတရားသူတရားမြတ်မျိုးမိမိမှာမရမချင်းမလျှော့ဘူးဆိုတာပါလေနောက်ဆုံးမိမိအမြန်တော့ဆုံးဖြစ်တဲ့အသက်ပဲတည်ရင်တည်ပါစေမလျှော့ဘူးဆိုတဲ့အမျိုးပါလေအဲ့ဒါလိုရဲရဲနဲ့သမဗုဒ္ဓလုံးလာဝရိယမျိုးရှိရမယ်အာဟုသူတွေမဖြစ်ဖွားရအောင်ဒီပိသာကုသိုလ်တွေလည်းပယ်နေအောင် ရည်သေးတဲ့ကုသိုလ်လေးဖြစ်အောင်ဖြစ်လက်စကုသိုလ်တရားတွေလည်းပဲစက်ကစက်ကတိုးတက်ပြီးတော့နောက်ဆုံးပြည့်စုံသွားအောင်ပေါ့လေပြည့်စုံဖြစ်သွားအောင်ပေါ့လေအဲဒီအားစိတ်တဲ့သမဗဒလုံလဝရိယအဲဒီသမဗဒလုံလဝရိယဟာတမာရီရဲ့အချမ်းရအကူကြီးပဲအဲဒီအချမ်းရအကူကြီးလည်းလိုပါတယ်ကျန်ကမြတ်မှာဥပမာရိုးရိုးလေးပြထားပါတယ် လူတယောက်လက်လမ်းမမီတဲ့အဘွားပစ္စည်းတစ်ခုကိုတဲ့လမ်းမီတော့ယူတဲ့အခါမမီတော့လူတယောက်ကအောက်ကနေကုန်းပေးရတယ်တယောက်ကအဲ့ဒီကုန်းထားတဲ့လူကမှတိတ်ရရတယ်တိတ်ရတယ်ဆိုတော့မငြိမ်ဘူးပေါ့လှုပ်တာပေါ့ငြိမ်ငြိမ်တက်တက်နဲ့အဲ့ဒီလမ်းမမီတဲ့အရာယူနိုင်မှုရတယောက်ကဘေးကနေဖေးထားကူထားတယ်အဲ့လိုဆိုငြိမ်တက်တက်နဲ့ လက်လမ်းမမီတဲ့အရာကိုလွယ်လွယ်ယူလို့ရတယ်အဲ့ဒါဥပမာပေးထားပါတယ်ဓမ္မဒါတော့သမာဓိကရှုရအောင်မှာစိတ်ဆိုင်ကြပြီးတော့စိတ်ဆူဆီးမှုတွေပြုလုပ်တဲ့အခါမှာတတိရဲ့အခြေခံအကြောင်းဝိရိယရဲ့အချမ်းရံအကူအညီဒါတွေသိလို့ပါတယ်တော့အဲ့ဒါလိုပြည့်စုံသွားမှကုနာအဝိခေပခေါ်တဲ့သမာဓိဟာပြည့်ပြင်းလာပါတယ် ရုပ်မှာစိတ်ကစိုက်ကြပြီးတော့မပြတ်လွယ်ဘူးဆိုလို့ရှိရင်ဝိရိယနဲ့စတိဟာအလိုလိုပါပြီလို့ဒီလိုယူရပါတယ်ဒီတော့အဝိခေပအယစိတ်မပြတ်လွယ်မှုသမာဓိတက်တယ်မဟုတ်ဘူးသူတို့ရဲ့အကူအညီအခြေခံအကြောင်းပြည့်စုံမှဖြစ်နိုင်တယ်ဆိုတာသိစင်တိုးပြီးတော့နားလည်ဖို့ပါပဲအဲ့ဒီလိုဝိရိယစတိသမာဓိ ဒီသုံးမျိုးကိုပဲယူတည်ခြင်းနဲ့ပွားများခြင်းတိုးတက်အောင်လုပ်ခြင်းချိန်ပါများစွာလုပ်ခြင်းဒီပဲလေဒါသမာဓိဘာဝနာခေါ်တာပါပဲအဝိကေဘောဆိုလို့ရှိရင်သမာဓိဘာဝနာတည်ယူပါလို့ဒီလိုမှတ်ရပါတယ်ဒီလိုပွားများပွားများပါများတော့ခုနသမာဓိဟာအားကောင်းလာပါတယ်အဲ့ဒီကံမှာစိတ်ဟာမှတ်တိုင်းမှတ်တိုင်းအာယုံမှာ ဝင်းဝင်ဝင်းဝင်ပြီးတော့သွားသလားလို့လည်းပဲထင်ရပါတယ်စိတ်နဲ့အာယုဟာဖြတ်ခနဲ့ဖြတ်ခနဲ့ကက်ကက်ကက်ကက်ပြီးတော့လည်းသွားတယ်လို့လည်းဖြစ်တတ်ပါတယ်ဥပမာအမနာလေးလာနဲ့တဲဤကြီးများပေါ့လေမြေကြီးပေါ်ပြစ်ချလိုက်လို့ရှိရင်ကြာရကြာရမှာတခါတည်းကိုငိမ့်ပြီးတော့ပေါ့လေနေတော့တာပါအဲ့ဒီသဘောမျိုးပဲအသွားထက်ထက်နဲ့ ခြုံထက်တဲ့လှန်တို့ဘာတို့နဲ့မြေပြော့မှာစိုက်လိုက်လို့ရှိရင်စုကလေးစိုက်ကလေးဝင်သွားတယ်လို့ပေါ့။အဲဒီလိုလည်းပဲတင်ရတတ်ပါတယ်။ဒါတော့အလွန်စိတ်ကတဲ့ရာဟုထုနဲ့နညာကိုပြစ်လိုက်ပေါက်လိုက်လို့ရှိရင်ထိရရမှာကတ်နေတယ်လို့ပေါ့။ကတ်ကတ်ကတ်ပြီးတော့နေတယ်လို့ဒီလိုလည်းပဲဖြစ်တတ်ပါတယ်။ယုံနာအာယုအမျိုးမျိုးပြောင်းမိမယ်လို့မှတ်တိုင်းမှတ်တိုင်းအာယုမှာစိတ်ဟာဒီနည်းကစမာဓိနဲ့စူးစိုက်ကြည့်ကြည့်ပြီးတော့ဖြစ်နေတာပေါ့လေ။ အဲ့ဒါအဝိကိပသမာဓိပဲဆိုတာပေါ့လေနားလည်ဖို့ပါပဲအဲဒီအကောင်းတဲ့ခုပြောခဲ့တဲ့ခဏိကသမာဓိနဲ့ယုံနာပိုင်းခြားသိမှုကအစဝိပဿနာဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ရင့်ကျက်ပြည့်စုံလို့ရှိရင်မဲ့ဖို့အဲ့ဒါတွေကိုဖြစ်ပွားစီတော့တာပါပဲဖြစ်ပွားစီပြီးတော့ဆင်းရဲမှအရိယပုဂ္ဂိုလ်များထွက်မြောက်ကြတော့တာပါပဲဒါကြောင့် မတိုင်းဖတ်တိုင်းမပြတ်လက်စူးစိုက်တည်ကြည်တဲ့ဒီခဏိကသမာဓိဟာအရိယာများရဲ့ဖက်မြောက်ကြောင်နေရနာမိတယ်ဆိုပါတယ်ဒီတော့ဒီခဏိကသမာဓိကိုအကုတခုပြုပါမယ်ခဏိကသမာဓိဒီစက္ကန့်တိုင်းမလားဖြစ်အောင်ပေါ့လေဒါကိုခုနဝိရိယစတိအကူအညီနဲ့အခြေခံအကြောင်းအကူအညီနဲ့ပေါ့လေပွားများဖို့လိုပါတယ် ရှုခွဲအာယုန်တစ်ခုခုကိုနှလုံးသွင်းနေတော့အဲ့ဒီရှုခွဲအာယုန်ကတခြားတစ်ပါးစိတ်ဖက်သွားတော့မဲ့ဟန်ပြင်းတဲ့အခါပေါ့စိတ်ဟာရှုခွဲအာယုန်ကနေပြီးတော့ကြွတ်တတာလေးဖြစ်နေပါတယ်မကတ်ဘူးပေါ့အာယုန်နဲ့မှစိတ်နဲ့မကတ်ဘူးမစူးဆိုင်မတီးကြည့်ဘူးမကြည့်ကြည့်ဘူးတက်ကြွပြန့်လွင့်နေတယ် ရှုခွင့်အာယုန်နဲ့ရှိမှတ်တဲ့စိတ်နဲ့မကပ်ဖဲနဲ့ခက်ခွာကွာခက်ခုံးခုံးလေးပေါ့လေဖြစ်နေတယ်အဲ့ဒါဥဒိကြပါပဲအတူချုပ်ကတော့အာယုန်မှာစိတ်မကပ်တာဥဒိကြပဲဒါပါပဲရောက်ရရောက်ရအာယုန်ကနေပြီးတော့စိတ်ကလေးကြွတ်တဲ့နေတယ်လို့ပေါ့လေမကပ်ဖဲဖြစ်တာကဒါဥဒိကြပါပဲအဲ့လိုမကပ်ရုံနဲ့မဟုတ်ဘူးစိတ်အထင်းချုပ်မရှိတော့ဘဲနဲ့ တခြားတစ်ပါးလွတ်စင်သွားတယ်ဖြစ်တာဝိခိဝိခိပခေါ်ပါတယ်ဥဒိကြကနေပြီးဝိခိပအဆင့်ရောက်သွားတာပေါ့လေဒီမှာဥဒိကြကရှုခွင်းအာယုံပေါ်မှာစိတ်ကလေးကြွတက်နေတာမကတ်တာဝိခိပကတော့အထိတ်ချုပ်မရှိတော့ဘဲနဲ့တခါတည်းလွတ်စင်ပြီးတော့ထွက်သွားတာပေါ့လေအဲဒါဝိခိပခေါ်ပါတယ်အဲ့ဒီနှမျိုးကိုပဲဒီနေရာဌာနမှာပေါင်းပြီးတော့ဥဒိကြသုံးထားပါတယ်ဒါကြောင့် စိတ်ဟာတခုတည်းသောအာယုံမှာ မတည်တတ်နိုင်ပဲနဲ့ဟိုဒီဒီအာယုံတွေကိုကြည့်သွားပါတယ်။ဥဒိစ္စအားလဲလို့ရှိရင်နည်းနည်းပြေးသွားတယ်။အားကြီးလို့ရှိရင်တော့များများကြီးပြေးသွားတာပဲ။လွင့်ရှင်ကိုထွက်သွားတာပဲ။ရှိမမှုနဲ့စပ်ပြီးတော့လည်းပဲပြန့်လွင့်တတ်ပါသေးတယ်။ဥပမာအဖြစ်အခု ကလေးတွေမွေးထားပြီးတော့ကလေးတွေတင့်တော်တဲ့နီးနဲ့သူ့အရွယ်လိုက်ငြိမ်သက်သက်ပေါ့လေနေတတ်အောင်မိဘတွေကမတုံတင်ပဲနဲ့ပြစ်ထားလို့ရှိရင်ဒီကလေးကအထိတ်မရှိတော့အဆိုးတွေနဲ့ပေါင်းပြီးတော့လူဆိုးလေးတွေဖြစ်သွားတယ်ပေါ့လေစိတ်ကိုလည်းအထိတ်မရှိပဲနဲ့ဒီတိုင်းပဲပေါ့လို့ပဲစားပြစ်ထားလို့ရှိရင်တော့ຢာကပြစ်စရာအကြောင်းနဲ့တွေ့ရင်ຢာကနဲ့ပူပေါင်းပြီးတော့အဆိုးဖြစ်သွားတာစိတ်ဆိုးမှုစိတ်ပြတ်မှု မကျေနပ်မှုဒေါသဖြစ်စရာနဲ့ကြောင်းကြုံကြိုက်လို့ရှိရင်ဒေါသနဲ့တွဲပြီးတော့ဒီစိတ်ဟာပြက်တာပဲတော့အဲထင်ရှားပေါ်တဲ့အာယုသဘောမှန်ကိုထိထိရောက်ရောက်မရှိမသိဘူးဆိုလို့ရှိရင်လက္ခဏာစိတ်တွေတွေ့မှုမှမပြတ်သားတာတွေဖြစ်နေတာပဲတော့အဲဒီကကြားလို့ရှိရင်စိတ်ဟာကလေးကလေးဖြစ်ပြီးတော့ကလေးမထိန်နိုင်လို့ရှိရင်ကလေးပြက်လေးဖြစ်သလိုစိတ်ဟာလည်းပဲစိတ်ပြက်ပြီးတယ်မှာ အဲ့ဒါဖြစ်သွားနိုင်ပါတယ်အခုလူတွေပျက်စီးတယ်ဆိုတော့အဲ့ဒါပါပဲဥဒိစ္စကြောင့်ပျက်စီးတာများပါတယ်ရှင်မမှုနဲ့ဆက်ပြီးတော့ပြတ်လွတ်ပုံကတော့ရှင်မရတာဟာအစင်ကြသလားမကြသလားဆိုတော့လည်းဆင်ញင်ပြီးတော့လည်းပဲနေလို့ပြတ်လွတ်နေတာရှိပါတယ်အာယုမှာစိတ်မကတ်တာပါပြီးတော့အာယုကောင်းကောင်းထင်သလားမထင်ဘူးလားဆိုတာလည်းဆင်ញင်ပြီးတော့လည်းပြတ်လွတ်နေတတ်ပါတယ်ဒါလည်းစဉ်းစားဖို့တမျိုးပါပဲ ဘယ်လိုမှတ်မယ်ဆိုတာခဏခဏပေါ့လေကြောင်းကြဆိုင်မှုကြီးမြားပြီးတော့လည်းပြန့်လွင့်နေတတ်ပါတယ်ဒီလိုပြန့်လွင့်ကြံစည်နေတဲ့အခိုက်အတန့်မှာဝိပဿနာသမာဓိလည်းမဖြစ်ပါဘူးဖြစ်လက်စသမာဓိလေးတော်မှအဲသမာဓိကလည်းပဲဒီခုနပြန့်လွင့်မှုကြောင့်အာယုံမှာကောင်းစွာ မစူးစိတ်မတည်ကြတော့ပါဘူး ဒါတော့ရှစ်လက်စသမာဓိတော်မှာနည်းနည်းလေးအချိန်ရနေတဲ့သမာဓိတော်မှာဥဒိစ္စဝင်နှောက်လိုက်လို့ရှိရဲ့သူ့ကြောင့်အာယုံမှာကောင်းကောင်းမဆူးဆိုင်မတည်ရင်နိုင်တော့ဘူးဆိုလို့ရှိရင်သမာဓိဖြစ်မှာသမာဓိအားကောင်းမှဉာဏ်ကပွင့်လာဘူးသမာဓိမဖြစ်သမာဓိအားကောင်းလို့ဉာဏ်မပွင့်ဘူး။ဒါကြောင့်တက်လွင်မှုဥဒိစ္စဟာထွက်မြောက်ကြောင်နေရနာကိုတားမြစ်တတ်တဲ့နေရနာဝရဏဆိုတာပါ အဲ့ဒီပြတ်လွတ်မှုဖြစ်ပေါ်လာလို့ရှိရင်ရှုမှတ်ပြီးတော့လည်းပေးရပါတယ်အဲ့ဒီလိုခါမျိုးပါလည်းပဲခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းဝိရိယစတိအကူအညီနဲ့ပါလေဒီစိတ်ဆူဆူတမာရီတမာရီအားကောင်းအောင်လို့အဆက်မပြတ်ပေါ်နေမှာစိတ်ကိုဆူဆူပြနေရပါတယ်အဲ့လိုပြီးလို့ရှိရင်အဲ့ဒါအလေးထားပြီးတော့အထုတ်နေလို့ရှိရင်တော့ခုနဥဒိစ္စတွေပျောက်တတ်ပါတယ်ဒီမှာ တကူကစီကုလက်စာလည်းမရမယ်မှတ်နေမှတမာတိဖြစ်မယ်ဝိရိယတတိတမာတိဖြစ်မယ်ဆိုတဲ့ခံယူချက်မရှိတဲ့ပုဂ္ဂိုလ်ကြီးမယုံကြည်တဲ့ပုဂ္ဂိုလ်ကြီးကတော့အဲ့ဒါတလားအာထုနှစ်လားအာထုဘာမှတမာတိဖြစ်မှာမဟုတ်တမာတိမဖြစ်ရင်ညာနဲ့မပွင့်ပါဘူးတမာတိဖြစ်ရေးကိုသိအလေးပေးဖို့လိုပါတယ်နော်ဒါလည်းပြည့်တော့ဒီမှာပဲတော်ကြအောင်ဆိုရကြအောင်ဆိုဒီတော့ပြရ ဒီကနေ့ပစ္စမနေရနာနဲ့အာဝရဏတွဲပြီးတော့စာရုလက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ရှင်းပြပါမယ်။သူမြောက်ထွက်မြောက်ရေးတရားကတော့ဓမ္မဝဝဌာနလို့ပြထားပါတယ်။တရားကိုပိုင်းခြားစိတ်ဖြာ သိနိုင်တဲ့ပညာဉာဏ်လို့ဆိုပါတယ်အာဝရဏကတော့ဝိจิကိစ္ဆာလို့ဆိုပါတယ်ဝိจิကိစ္ဆာဆိုတာကသူကဆိုတဲ့သဘောကတော့အကြောင်းအရာတစ်ခုပေါ်မှာသဘောတရားတစ်ခုပေါ်မှာအတိညာမပိုင်သေးတော့အတီးပြုတ်မဆုံးဖြတ်နိုင်သေးပဲနဲ့သူလောသူလောနေပေါ့လေ ဟုတ်လေသလားမဟုတ်လေဘူးလို့ဆိုတဲ့ယုံမှတန်တရားမျိုးပါပဲအဲ့ဒါကငါးခုမြောက်အာဝရဏတရားပါပဲဒီနေ့အဲ့ဒါတွေ့ပြီးတော့ရှင်းပြပါမယ်ဓမ္မဝဝဌာနံကုသိုလ်အကုသိုလ်တရားတို့ကိုပိုင်းခြားဆုံးဖြတ်နိုင်တဲ့ ဉာဏ်ပညာသည်အရိယနာနိယနာအရိယပုဂ္ဂိုလ်တို့ရဲ့ထွက်မြောက်ကြောင်းပါပဲနိယနာမြင်ခြင်းရဲ့အကြောင်းကတော့အဲ့ဒီဓမ္မဝဋ္ဌာဏဉာဏ်နဲ့အရိယပုဂ္ဂိုလ်များကိုဆေးရမှထွက်မြောက်ကြပါတယ်အဝဋ္ဌာဏလို့ဆိုပါတယ်နိယနာလို့ဆိုပါတယ်ယုံမှန်တန်တရား ဖြစ်မှုကတော့အဲ့ဒီနိဗ္ဗာန်တရားကိုရှိထားတယ်တားထားတယ်ပိတ်ထားတယ်ဆုထားတယ်အဟံတတရားနိဗ္ဗာန်ဝရဏလို့ဆိုပါတယ်နိဗ္ဗာန်ဝရဏမြည်ခြင်းရဲ့အကြောင်းကတော့အမှန်တရားပေါ်မှာသူလောသူလောနဲ့ဝေခွဲနေတဲ့ဝိသိကိစ္စပိတ်ဆို့တားဆီးထားရင်အဲ့ဒီပိတ်ဆို့တားဆီးထားတဲ့အတွက် ဓမ္မဝဋ္ဌာဏဘုဆင်းရဲမှာထွက်မြောက်ကြောင်းအရိယာတို့ရဲ့ထွက်မြောက်ကြောင်းမသိတော့ပါဘူးဒါကြောင့်ဝိသိကိစ္စဟာနေရဏဝရဏထွက်မြောက်ကြောင်းကိုစီတာပိစုဟန္တာကြီးလို့ဒီလိုဆိုပါတယ်လူသားတွေကဆိုလို့ရှိရင်အစာနဲ့မကင့်နိုင်ကြတာဖြစ်တော့ အစာစားရမှအစာပြေတယ်အင်အားပြေတယ်ကျန်းမာရေးအစဉ်စဉ်ဆက်ဆက်ရတယ်ကိုယ်အကျိုးစီးပွားလုပ်ငန်းနဲ့အများအကျိုးစီးပွားလုပ်ငန်းတွေလည်းပဲအာအင်ပြည့်ပြည့်နဲ့အောင်မြင်တဲ့အထိလည်းလုပ်ဆောင်နိုင်တယ်အားမရှိဘူးဆိုလို့ရှိရင်တော့ဘာမှမလုပ်နိုင်ဘူးအဲ့တော့ကိုယ်အားတွေရဖို့ဆိုတာကအများအားဖြင့်အစားအစာကပါပဲအဲ့ဒီအစားအစာလည်းပဲ တဲ့တဲ့အစာရှိတယ်မတဲ့တဲ့အစာရှိတယ်ကိုအန္တရာယ်ဖြစ်စေအန္တရာယ်ကင်းစေတဲ့အစာမျိုးလည်းရှိတယ်အန္တရာယ်မကင်းတဲ့အစာမျိုးလည်းပဲရှိတယ်ဒီအစာကအန္တရာယ်ကင်းတဲ့အစာပဲဒီအစာကအန္တရာယ်မကင်းတဲ့အစာပဲဒီအစာကအစိတ်ကင်းတဲ့အစာပဲဒီအစာကအစိတ်ရှိတဲ့အစာပဲစားရင်တော့ဒုက္ခရောက်မှာပဲဆိုတော့ဒီလိုခွဲခြားပြီးတော့နားလည်ရပါတယ် ခွဲခြားပြီးတော့နားမလည်သေးတဲ့လူမမဲ့ကလေးများကိုလည်းပဲနားလည်တဲ့လူကြီးမိဘများကအချိန်မှတင်မြတ်တဲ့အစာတွေရွေးချယ်ပြီးတော့ကျွေးရပါတယ်ဒီမှာအလိထားတွေနောက်အရွယ်ရောက်တဲ့ခါကျတော့မိဘကြီးကိုယ်တိုင်ကလည်းပဲတင်ပြရပါတယ်ဒီစာအပြည့်ကင်းတဲ့အစာအင်းအာဟာရပြည့်တင်တဲ့အစာဩဇာတများတဲ့အစာဒီစာကတော့အပြည့်မကင်းတဲ့အစာ အပြစ်ကင်းပေမဲ့လို့ဩဇာတနေတဲ့အစအစတွေပေါ့လေရှင်းလင်းပြီးတော့ပြောပြရပါတယ်အဲလိုပြောပြတော့လူငယ်များဟာတဖြည်းဖြည်းနေ့စဉ်စားတဲ့အစားအစာပေါ်မှာပေါ့လေကောင်းကောင်းအလေးအနေနဲ့နားလည်လာတယ်အဲထို့အတူပဲပေါင်းသင်းဆက်ဆံရေးမှာလည်းပဲအဲ ဒီပုဂ္ဂိုလ်နဲ့ပေါင်းတင်တဲ့ဒီပုဂ္ဂိုလ်ကတော်တယ်ပေါင်းရင်အကျိုးအပြည့်ကင်းတယ်ဒီပုဂ္ဂိုလ်ကတော့မတော်ဘူးလူဆိုးပဲစသည်ပေါ့လေဒါတွေလည်းခွဲခြားပြောရပါတယ်လူဆက်ဆံရေးအစပါလေအကုန်လုံးပြောရပါတယ်ဒါတန်ရှင်းလက်ဆက်တဲ့ဆီလေးကိုရှူဆိုင်လို့ရှိရင်ကိုယ်ထဲမှာလိုအပ်တဲ့အောက်ဆီဂျင်အောက်ဆီဂျင်ဓာတ်တွေရပြီးတော့လန်ဆန်နဲ့ကြံမာရေးရတယ် တွေတာအသွားလာကြီးလည်းကောင်းတယ်ညဉ့်ညမ်းတဲ့လေတွေရှိရလို့ရှိရင်ချက်ချင်းပဲကောက်ကြိတ်သွားနိုင်တယ်မူးလည်းသွားနိုင်တယ်တေတောင်တေနိုင်တယ်စသည်ပေါ့လေဒါရီကလည်းပဲမတည်သေးရင်သိအောင်လူကြီးတွေကပြောပြရပါတယ်နောက်သူတို့ဘာသာသူတို့အတိရှိသွားတာပါဒီတော့အပြစ်ကင်းမကင်းတဲ့မတဲ့တင့်မတင့်ဆိုတာပေါ့လေကြိုးရှိမရှိအဲ့ဒါလိုခွဲခြားပြီးတော့နားလည်သွားရင် အပြစ်ကင်းတဲ့အရာတွေရှောင်တော့ကိုယ်မှာဘေးမဖြစ်ဘူးပေါ့ရှောင်တတ်ဖို့ဆိုတာလည်းပဲခွဲခြမ်းစိတ်ပြပြီးတော့နားလည်မှာဒါမှရှောင်တတ်တာအပြစ်ကင်းတဲ့အရာတွေသိထားတော့အကျိုးရှိတာပေါ့ဥပမာအစားအစာနဲ့ပတ်သက်လာလို့ရှိရင်အပြစ်ကင်းတဲ့အစာအာဟာရပြည့်တဲ့အစာနားလည်ထားတော့အဲ့ဒါကိုယူပြီးတော့အတိုင်းတာနဲ့စားတော့အစာပြည့်အင်အားပြည့်တင်ကြမှာရရတယ် တရှိလက်ဆက်တဲ့လေတွေရှူလို့ရှိရင်လိုအပ်တဲ့အောက်ဆီဂျင်ဓာတ်တွေရပြီးတော့ကိုယ်လည်းပဲလန်းလန်းဆန်းဆန်းဖြစ်တယ်စသည်ပေါ့အဲ့ဒါမျိုးတွေဒါလောကဘက်ကဒီလူမှာလိုအပ်တဲ့အရာနဲ့မလိုအပ်တဲ့အရာအပြစ်ကင်းတဲ့အရာနဲ့အပြစ်ကင်းမကင်းတဲ့အရာဒါလေးကိုကိုယ်ချမ်းစိတ်ဖြာပြီးတော့တိနာလေထားတော့ကိုယ်အတွက်ပေးရောက်မဲ့ဟာတွေက လွမြောက်တာပေါ့နော်မီးမရောက်နိုင်ဘူးပါဒီမှာဒါလိုပါပဲဓမ္မရေးမှလည်းပဲအဲ့ဒီသဘောရှိတယ်ဆိုတာနိုင်ရှင်ပြီးတော့ကြည်ကြဖို့ပါပဲဓမ္မဝဋ္ဌာနာမှာဓမ္မအယကုသိုလ်တရားရောအကုသိုလ်တရားရောနှမျိုးလုံးယူရပါတယ်ကုသိုလ်တရားဆိုတာကတော့အပြစ်ကင်းတဲ့သဘောပါပဲ။ အပြစ်ကင်းတယ်ဆိုတာလူကျင်မှုရိုးရိုးလူကျင်မှုလောဘတကူကောင်းဆံအလော့အကျော်လူကျင်မှုလောဘမျိုး မမျှတတဲ့လောဘမျိုးအရင်ခံလို့ရှိရင်အပြစ်မကင်းအကုသိုလ်ခေါ်ပါတယ်အဲ့ဒါလိုလောဘမျိုးကင်းတာအပြစ်ကင်းတဲ့ကုသိုလ်ခေါ်ပါတယ်ဒါတော့မကျင်တတ်ရင်မုန်းရင်အညှို့ထားရင် အဲ့ဒါဒေါသခေါ်ပါတယ်အဲ့ဒေါသမျိုး အရင်ခံပြီးတော့ဖြစ်တဲ့တရားကိုအကုသို့ခေါ်ပြီးတော့အဲ့ဒီဒေါသမပါတဲ့တရားကိုဒေါသမပါတဲ့ကုလစိတ်အပြုကိုကုသိုလ်လို့ခေါ်ပါတယ်ဒါစိတ်ရဲ့တွေးဝေးမှုံမမပြတ်သားမှုဘာဖြစ်ဖြစ်မပြတ်သားဘူးမပြတ်သားတဲ့သဘောကိုမောဟလို့ခေါ်ပါတယ် အဲ့ဒီမပြတ်သားတဲ့ဘောကအရင်ခံပြီးတော့ဖြစ်တဲ့အပြုအမူဘာအပြုအမူပဲဖြစ်ဖြစ်အကုသိုလ်ခေါ်ပါတယ်အပြစ်ရှိတဲ့တရားလို့ခေါ်ပါတယ်အဲ့ဒီလိုမပြတ်သားမှုမျိုးမရှိဘဲနဲ့ပြက်ပြက်သားသားရှင်းရှင်းလင်းလင်းပေါ့လေအတိညာအရင်ခံပြီးတော့ပြုရတဲ့အပြုအမူမှန်သမျှကုသိုလ်လို့ခေါ်ပါတယ်ဓမ္မအဲ့ဒါလို့ကုသိုလ်နဲ့အကုသိုလ်ပေါ့လေတရားတွေကို ဒါကအပြစ်ကင်းလို့ကုသိုလ်ခေါ်တယ်ဒါကအပြစ်မကင်းလို့အပြစ်တွေပါနေလို့အကုသိုလ်ခေါ်တယ်ဆိုတာပေါ့လေခွဲခြားစိတ်ဖြာပြီးတော့ဆုပ်ဖြတ်နိုင်စွမ်းရှိတဲ့ညာသိရကြည့်ပါလားကုသိုလ်ဆိုလို့ရှိရင်အပြစ်ကင်းတော့ကောင်းကျိုးရတယ်အပြစ်ကင်းတော့ကောင်းကျိုးတွေရတတ်တယ်ဆိုတာခုနအပြစ်ကင်းတဲ့အစားအစာအင်းအပြည့်တင်းတဲ့အစားအစာချိန်တန်ကြလို့အတိုင်းတာနဲ့စရင် အကျိုးရတာပဲအစာပြေတဲ့အကျိုးအင်အားပြေတဲ့အကျိုးကျန်းမာတဲ့အကျိုးပေါ့လေဒါတွေပါပဲအဲ့ဒါလိုလည်းနားလည်ရပါတယ်ကုသိုလ်နားလည်ကုသိုလ်ကျိုးလည်းနားလည်ရတာပါပဲထို့အတူအပြစ်မကင်းတဲ့အကုသိုလ်ဒါကတော့အပြစ်မကင်းဘူးလောဘဒေါသမောဟအရင်ခံနေဟာဒါအပြစ်မကင်းဘူးရိုးရိုးလိုချင်မှုရိုးရိုးစိတ်ဆိုးမှုမကျေနပ်မှုရိုးရိုးမိုက်မဲမှုဒါကတော့သူများမသိဘူးဆိုရင် သူလည်းပဲရှိကိုလည်းပဲရှိသူလည်းဖြစ်ကိုလည်းဖြစ်ဆိုတော့အပြည့်ရဲလို့တော့မှလောကကမယူဆကြတော့ဘူးရိုးရိုးတဲ့ပိုပြီးဆိုလို့ရှိရင်တော့သူများအပြည့်ပြောလာပြီဘုမတကူကောင်းစံလောဘမျိုးကို့ဖို့လောက်သာကြည့်တယ်ကို့တစုလောက်ကို့တစုအဖို့လောက်သာကြည့်တယ်อืมတဲ့လောဘကြည့်တာကိုတဲ့တကူကောင်းဆန္ဒကိုကို့ဖို့လောက်သာကြည့်တာကိုကို့တစုလောက်သာကြည့်တာကိုဆိုတာအပြစ်တွေပြောလာပြီဓမ္မ အဲ့ဒီလိုကိုကောင်းစာလောဘအလိုလိုက်ပြီးတော့မတရားမှုတွေလည်းပြုတတ်တာပဲရံကားတတ်တာပဲကိုထိလာပြီဆိုလို့ရှိရင်တိခံခွင့်လို့စိတ်ကျင်းပြီးတော့မေတ္တာတွေပြည့်အကျိုးစီးပွားတွေမလိုလားတဲ့သဘောတွေရက်ဆက်မှုတွေဒေါသတွေလည်းဖြစ်လာတာပဲလောဘဒေါသရဲ့အပြစ်တွေမမြင်နဲ့မိုက်မဲမှုတွေ့ဝဲမှုမပြတ်သားမှုတွေလည်းဖြစ်လာတာပဲဒီမှာအဲ့ဒီလိုဖြစ်လာပြီဆိုလို့ရှိရင်တော့ လောဘကြီးတယ်လို့ဒီကိုကောင်းဆန်တယ်လို့တဲဒေါသကြီးတာပဲတဲမိုက်တာပဲလူကကြီးလာပြီဒီလောက်တော့မသိတတ်ဘူးကလေးတောင်သိတတ်သေးတာပဲဆိုတာအဲ့လိုအပြစ်တွေဖြစ်လာအဲ့လိုအပြစ်တွေလည်းပြောကြတယ်တမအဲ့ဒီလိုမျိုးအပြစ်မကင်းတဲ့ကိုနှုတ်စိတ်ထားအပြုအမူမျိုးကိုပါဠိလိုအာကုသလဗမာလိုအာကုသူခေါ်ပါတယ်အဲ့ဒါအပြစ်မကင်းတဲ့သဘော အပြစ်ကင်းရင်ပညာရှိတော်ကောင်းတွေကချီးမွမ်းတယ်လိုက်နာရင်လိုက်နာသလောက်ကောင်းကျိုးရတယ်အပြစ်မကင်းဘူးဆိုလို့ရှိရင်ပညာရှိတော်ကောင်းတွေကဲ့ရဲ့ကျူးလွန်လို့ရှိရင်ကျူးလွန်သလောက်အပြစ်မကင်းတော့မတန်ရှင်းရိုင်းဆိုင်ကြမ်းတမ်းဆက်ဆုပ်ဖွယ်ရတယ်ဖြစ်တယ်အဲ့ဒီလိုဟာဒီခွဲခြားစိတ်ပြပြီးတော့နားလေရမယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒီနားလေတဲ့ညာဟာသိအရေးကြီးတယ် ကုသိုလ်ဟာအပြစ်ကင်းတယ်လို့ဆိုတော့အဲ့ဒါလေးနည်းနည်းတိတာယုံမြပုံစံလေးတစ်ခုတော့ထုတ်ပြလို့ပြရမှာပေါ့ဆိုကြပါစို့ကိုရှိတဲ့ပစ္စည်းလူကံပုဂ္ဂိုလ်ဟာပေးအဲ့ဒါပေးတာကုသိုလ်ပဲကုသိုလ်ဆိုရင်အပြစ်ကင်းရမယ်ဆိုတော့ဒီထဲမှာအပြစ်တွေဘာတွေကင်းသွားတယ်လဲဆိုတာတွေ့ကြည့်ကြစို့ စ္စည်းကိုတွေ့တာတဲ့လောဘဖြစ်နေမပြည့်ပြည့်ပါဘူးဟောပစ္စည်းတွေ့တာတဲ့လောဘကင်းသွားတယ်ပြီးတော့မပြောပါတော့တဲ့ဒီဒီလောက်ကီကျိုးလည်းမမျှော်ဘူးဒီလိုထူလိုက်တဲ့အတွက်ဟောလောဘတွေကင်းသွားတယ်နမကြည့်ကျင်တာလည်းမပါဘူးဟောလောဘတွေကင်းသွားတယ်အဲ့ဒါပြည့်ကင်းတယ်ခေါ်တယ်ဒါလောဘအပြည့်ကင်းပြီးတော့ကုသိုလ်ဖြစ်သွားဘူးပြီးတော့ပြီးတဲ့အခါမှာ အလူကံပုဂ္ဂိုလ်အကျိုးစီးပွားလိုလားပြီးတော့ပေးတယ်ဒီပစ္စည်းသုံးပြီးတော့ကိုချမ်းသာစိတ်ချမ်းသာရှိပါစေဆိုတာပါကျိုးစီးပွားလိုလားတဲ့စိတ်ထားပြီးတော့ပေးတော့ကျင့်တ်ပြီလေကျင့်တ်ပြီဆိုတော့မုန်းမှုကင်းပြီလေအမုန်းကင်းတယ်ဆိုရင်ချစ်ကြည်မှုမေတ္တာရောက်လာပြီလေတော့မေတ္တာထားပြီးတော့ပေးတယ်သူ့မှာချုံငယ်ရင်ဆင်းရဲချတော့မှာပဲ အဲ့လိုဆင်းရဲမျိုးမဖြစ်ပါစေနဲ့ဆိုတဲ့နည်းကိုရင့်စားပြီးတော့ကျင်နာတဲ့အနေနဲ့ပြည့်တယ်လေကျင်နာတဲ့အနေနဲ့ပြည့်တော့ကရုဏာပါသွားပြီကရုဏာပါသွားတော့ရက်စက်တဲ့ဒေါသလည်းကင်းသွားတယ်အဲ့ဒါအပြစ်ကင်းတယ်ခေါ်တယ်အဲ့ဒါသူတော်ရဲ့ပြည့်စုံမှုကိုကိုကအာယုံပြုရပြီသိရပြီဆိုလို့ကြီးကျင်နာလို့ဝင့်တာလို့ ဟောမနာဘူးလို့မနာမကျင်တတ်လို့မနာလို့မှုလည်းမရှိဘူးကိုလိုပဲပြည့်စုံစေခြင်းနဲ့ဆိုတော့ဝန်တူတာလည်းမရှိဘူးပြီးတော့လူကံပုဂ္ဂိုလ်ကိုကိုကကြိုးကြိုးနုံနုံပေးတယ်ဆိုတော့မာနအပြစ်တွေလည်းကင်းလို့တန်ရှင်းလို့ဒီလိုပေးတဲ့အလုပ်ကအကျိုးရှိကိုရှိတာပဲဆိုအပြစ်ကင်းအကျိုးရှိကိုရှိတာပဲဆိုတော့တစ်ချက်ချယုံကြည်မှုမျိုးလည်းရှိနေတော့ယုံမတန်တရားဆိုတာလည်းပဲကင်းအပြစ်တွေကင်းတယ် တချို့ကကောင်းတာပြုလဲအကျိုးမရအောင်မကောင်းတာပြုလဲပဲအပြစ်မရှိသိရင်ပြီးတာပဲပြတ်ပြီးအဲ့ဒါလို့ဆိုလို့ရှိရင်အကုသိုလ်လဲရိုင်းဆိုင်တဲ့အလုပ်တွေလဲမရှောင်တော့ပြီးတော့ယဉ်ကျေးတဲ့အလုပ်တွေလဲသူမလုပ်တော့ဘာဖြစ်လို့ဆိုတော့နောက်ဘဝသူရိုင်းဆိုင်အကုသိုလ်တွေပြုတဲ့အတွက်ခံမခံရတော့ပဲယဉ်ကျေးတဲ့အတွက်နောက်ကောင်းကျိုးလဲသူမရတော့နောက်ဘဝမရှိဘူးလို့တွေ့ထားတာ မရှိဘူးလို့တွက်လို့ရှိရင်တော့ရန်ကားဖို့တော့သိကြတာပဲတော့ဒါပဲအဲ့ဒါလိုအပြည့်ဆင့်စင်ကြီးกินပြီးတော့တန့်ရှင်းတာဟုတ်လားပြီးကန်တဲ့အလုပ်ကလေးတစ်ခုမှာပဲတော့ဒါကုသိုလ်ခေါ်တာပဲအပြည့်กินတန့်ရှင်းတာဒါကုသိုလ်ဆိုတာပဲပြီးတော့တရားမှတစ်ဆင့်လူတိုင်းလူတိုင်းပါကုဏမေတ္တာကရုဏာထားပြီးတော့ပြီးတော့ချီးကျင်မှုမေတ္တာနဲ့ကျင့်နာမှုကရုဏာဟာတဖြည်းဖြည်းအားရှိရှိလာတယ် အနိမိတကရုဏာထားတတ်သူဟာကိုယ်အတွင်းနဲ့တစ်ဖက်သားပုဂ္ဂိုလ်ရေမထိခိုက်စေခြင်းတော့ကိုယ်ကြောင့်သူတစ်ပါးတွေထိတ်တာလန့်တာကြောက်တာမဖြစ်စေခြင်းတော့မခိုးမဲ့တတ်မဲ့ခိုးမဲ့စသည်ဒါတွေလုပ်တယ်ဆိုလို့ရှိရင်တော့တဲကြောက်တယ်လူတွေအဲ့လိုအကြောက်တရားမဲ့ပေးမဲ့ဖြစ်ရအောင်မတရားတဲ့အလုပ်တွေလည်းပဲရှောင်မှုတွေလွယ်သွားတယ်တော့အပြစ်တွေကင်တန်ရှင်လို့သိကောင်းလား တရားမှာတစ်ဆင်းဆက်ပြီးတော့စိတ်ထဲစိတ်ထဲမှာတော့မပြင်းမမိရအောင်ဟောစိတ်ကိုပြုပြင်းတဲ့အသိဉာဏ်တွေဖြစ်ပွားပြီးတော့အဲ့ဒီယုံညံ့တဲ့စိတ်ထားမျိုးတွေကိုလည်းပဲကြိုးစားတယ်အဲ့ဒီကြိုးစားလို့ကြိုးစားသလို့အပြစ်နာစာတွေကင်းပြီးတော့တန်ရှင်းတဲ့အပြုတ်အဲ့ဒါကုသိုလ်တွေခေါ်တာပဲအဲ့ဒါတွေပွားရပါတယ်အဲ့ဒီရဆန့်ကျင်ပဲအကုသိုလ်ခေါ်ပါတယ်တမဒါကလက်တွေ့ပါပဲဆိုတော့ သူကတော့စိတ်ရှင်းရှင်းထားပြီးတော့ကုသိုလ်ပြုတတ်ဖို့သိအရေးကြီးပါတယ်ဒါနကုသိုလ်ခုပြုမယ်ဆိုရင်တော့မှစိတ်ရှင်းရှင်းလေးထားတယ်ကိုယ်ရှိတဲ့ပစ္စည်းပေးတဲ့အခါမှာကလေးတွေပေးတယ်လို့မဖြစ်ရဘူးကလေးတွေကကိုယ်ရှိတဲ့ပစ္စည်းပေးတာဘာညာနာနားမလည်ပါဘူးညံမဲ့တဲ့လူများလှုပ်တယ်လို့လည်းပော့ပြက်ပြက်ဒီလိုလည်းမရှိရဘူးစိတ်ရှင်းရှင်းထားတယ် စိတ်ရှင်းရှင်းထားတယ်ဆိုတာကဒီလိုတန်ရှင်းတဲ့အပြုအမူတွေကကုသိုလ်ခေါ်တယ်တန်ရှင်းလေလေကုသိုလ်ရှိလေလေကုသိုလ်ရှိလေလေကောင်းကျိုးရလေလေလို့ဒီလိုတွေ့ဝေတဲ့မှုန်ွှားတဲ့သဘောကင်းပြီးတော့စိတ်ပြက်ပြက်သားသားရှိရတယ်အဲ့ဒါဉာဏ်ခေါ်ပါတယ်အဲ့ဒီဉာဏ်လေးတစ်စီပါရတယ်အဲ့ဒီဉာဏ်ပါမှထေတ္တဇကုသိုလ်ခေါ်ပါတယ်ဘာပဲလို့လို့အထူးသဖြင့် ဒီလိုကုသိုလ်မျိုးကြောင့်ကောင်းကျိုးတော့ရပါပဲဒီရတဲ့ကောင်းကျိုးကအတိုင်းအတာရှိတယ်ဒါတော့အဲ့ဒီအတိုင်းအတာနဲ့ရတဲ့ကောင်းကျိုးကလည်းပဲတာရှိမတည်ဘူးဒါတော့အတိုင်းအတာရှိတဲ့ကောင်းကျိုးမျိုးတော့ချမ်းသာမျိုးတော့တာရှိမတည်တဲ့အတွက်အဲ့ဒါကိုလည်းပဲတကယ်ချမ်းသာစေလို့မမြတ်လို့ရဘူးတကယ်ချမ်းသာစေကတော့နိဗ္ဗာန်ချမ်းသာတာချမ်းသာစေပဲလို့ဒီလိုလဲနားလည်ရတယ် အဲ့ဒီလိုနားလေတဲ့အတိညာပါလို့ရှိရင်စိတ်ဟာတွေးဝေတဲ့သဘောမှုန်ွားတဲ့သဘောမြတ်သားတဲ့သဘောကင်းပြီးတော့သိပ်ပြတ်သားသွားတာအဲ့လိုပြတ်ပြတ်သားသားလှုပ်တတ်ဖို့သိအရေးကြီးပါတယ်ဒီမှာအဲ့လိုပြတ်ပြတ်သားသားလှုပ်တတ်လို့ရှိရင်လှုပ်တဲ့မြတ်ကုသိုလ်ဟာဒါနဆိုင်ရာကုသိုလ်ဆိုလို့ရှိရင်တဆုပ်ကျဲလို့ရှိရင်တဆုပ်ဆွတ်လိုက်လို့ရှိရင်တလဲရဆိုတာမျိုးလိုပေါ့လေစေတနာကောင်းသလောက်အကျိုးရတာပဲ အဲ့ဒါလိုနားလည်ပြီးတော့လှူရမယ်တကယ်ချမ်းသာစေရည်မျှော်ပြီးတော့အာဥတည်ပြီးတော့လှူရမယ်တကယ်ချမ်းသာစေမျှော်ပြီးတော့ကုသိုလ်ပြုရမယ်အဲ့ဒါမျိုးကညံပါတော့ထေတန်ဇကုသိုလ်ခေါ်ပါတယ်တော့အခုတိပ္ပတဘာဝနာကုသိုလ်တွေပွားနေတဲ့ပုဂ္ဂိုလ်တွေစက္ကန့်တိုင်းမလားလောဘဒေါသအစရှိတဲ့အပြိနာစာတွေกินပြီးတော့ကုသိုလ်တွေဘယ်လောက်ပွားနေသလဲဆိုတာကိုယ်တွင်းနဲ့ကြည့်ကြဖို့ပါပဲ။ ဒီတော့အရိယပုဂ္ဂိုလ်များဟာအခုပြောခဲ့တဲ့ဓမ္မဝဝဋ္ဌာဏဉာဏ်နဲ့အမှန်တိုင်းသိပြီးတော့အပြစ်မကင်းတဲ့အကုသိုလ်တရားတွေပယ်ရှားနိုင်ပြီးတော့အပြစ်ကင်းတန့်ရှင်းတဲ့ကုသိုလ်တရားတွေမှန်သမျှပွားစီပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဝဆင်းရဲမှထွက်မြောက်ကြပါတယ်တဲ့ဒါကြောင့် ကုသိုလ်အကုသိုလ်တရားတို့ကိုပိုင်းခြားစိတ်ဖြာပြီးတော့သိမြင်တဲ့ဉာဏ်ဟာအရိယပုဂ္ဂိုလ်များရဲ့ထွက်မြောက်ကြောင်းနေရနာမိတယ်လို့ဆိုရတယ်ဒီတရားကကုသိုလ်အပြစ်ကင်းတဲ့အပြစ်ကင်းတဲ့ကုသိုလ်တရားလားကောင်းကျိုးရတာဟုတ်ပါမလားဒီတရားကအပြစ်နဲ့တကွာအကုသိုလ်ဟုတ်သလား ဆိုးပြစ်တွေရသလားလို့ဒီလိုယုံမှားဖို့ဝိသိကိစ္စဟာခုနစောစောပိုင်းကပြောခဲ့တဲ့ကုသိုလ်နဲ့အာကုသိုလ်ဖွဲ့ချမ်းစိတ်ဖြာဆုံးဖြတ်နိုင်တဲ့ဉာဏ်ကိုသူကဟန်တာထားတော့တာပဲယုံမှားနေလို့ရှိရင်ဉာဏ်မဖြစ်ဘူးအမှန်မသိဘူးအမှန်မသိတော့အတီးမပြုတ်နိုင်ဘူးလက်မခံနိုင်ဘူးအတီးမပြုတ်နိုင်ဘူးဆုံးဖြတ်ချက်မကြတော့ဘူး အဲလိုအမှန်မသိလို့ခွဲခြားစိတ်ဖြာပြီးတော့မသိလို့သူလောသူလောနဲ့လက်မခံနိုင်အတီမပြုတ်နိုင်ဆုံးဖြတ်ချက်မကြနိုင်တဲ့သဘောရှိနေတဲ့ရွေးတော့အဲ့ဒါကကုဏဆုံးဖြတ်နိုင်တဲ့ဓမ္မဝဋ္ဌာဏဉာဏ်ကိုသူကရှိထားပိတ်ထားလို့လာပါမှာဒီပိတ်ထားတဲ့အတွက်နိယနာဝေဒနာမြည်တယ်လို့ခေါ်ပါတယ်ယုံမမကင်းတဲ့သူဟာအာဟုသူလည်းပဲ မပယ်ပြစ်မချောင်ပြစ်ပါဘူးကုသိုလ်ကိုလည်းပဲမပွားပြစ်ပါဘူးမလုပ်ဖြစ်ပါဘူးဒါကြောင့်ဒီပုဂ္ဂိုလ်ဟာအကုသိုလ်မချောင်တော့အစဉ်တန်းနေနေတာပဲကုသိုလ်မဆောင်မပွားတော့အစဉ်တန်းမြင့်ဟိုဆင်းရဲကလည်းပဲမထွက်မြောက်နိုင်ဘူးပေါ့အဲ့ဒါကိုဆိုလိုပါတယ် အခုရှင်းပြချက်တည်းကတော့ရိုးရိုးအခါမျိုးပါပါပဲဝိပဿနာအရာမှာတော့အခုလိုလက်တွေ့သတိပဋ္ဌာန်ဥပဒနာတရားတွေလက်တွေ့အထုတ်ရမှာတော့ဥပဒနာကုသိုလ်ဟုတ်မဟုတ်ကိုပိုင်းခြားဆုံးဖြတ်နိုင်တဲ့ဉာဏ်နဲ့အဲဒီဥပဒနာကုသိုလ်အားကျေးဇူးပြုအထောက်ကူပြုတဲ့ကုသိုလ်ဟုတ်မဟုတ်ကိုပိုင်းခြားဆုံးဖြတ်နိုင်တဲ့ ညံနေသားလျင်ဒီနေရာဌာနမှာဓမ္မဝါဒဌာနအနေနဲ့လူရင်းအချုပ်မှတ်ရမှာပါပဲဒါကြောင့်အဲ့ဒီညံနှစ်ပါးကိုသာဥပဒနာအရာမှာနေရနာမြည်တယ်လို့မှတ်သားထားဖို့ပါပဲအဲ့တော့ဥပဒနာညာဟုတ်မဟုတ်တဲ့သူ့ကိုအထောက်ကူပြုတဲ့ကုသိုလ်ဟုတ်မဟုတ်ဆိုတာကိုတော့ အကုအကတွေနဲ့လက်တွေနဲ့စာရုနဲ့လက်တွေနှစ်ခုပေါင်းစပ်ပြီးတော့နည်းနည်းလေးကြည်ကြည်ပြန့်ပြန့်ရှင်းပြမြရှင်းပြမှဝေဖန်ပြမှနားလည်ဖို့ရရှိပါတယ်ဒီကနေ့ကတော့အဲ့ဒါလိုစာရုနဲ့လက်တွေနှစ်ခုပေါင်းစပ်ပြီးတော့ရှင်းပြဖို့ရအချိန်မလုံလောက်တော့ပါဘူးနောက်နေ့ကြာမှပဲအဲ့ဒါတွေကိုဆက်လက်ပြီးတော့ရှင်းလင်းပြပါတော့မယ်အခုတဏှာကြီးပြည့်ဖို့ မိနစ်အနည်းငယ်ပဲလိုပါတော့တယ်ဒီနေ့တော့ဒါလောက်ပဲရန်နာထားကြအောင်စို့